ကျေးဇူးတော်ရှင်အေကမဟာပဏိတာမောဂုတ်ဆရာတော်ဘုရားကြီး မန္တလေးမြို့တွင်26ရက်2လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောတရားဟောစာ6ရက်ဥပမာပြတမာဒိဋ္ဌိ5မျိုးတရားတော်နေပြီးဒီကလာအမှောင်လေးပဲပြန်ရောက်ဒါဘယ်လိုပါလိမ့်လူလိမ္မာကတော့ဖြင့်တဲ့အမှောင်လေးကလာတယ် အလင်းထဲမှာနေပြီးကလာအလင်းထဲပဲရောက်သွားတယ်လို့တူတူပြောတော့မနေ့ကအတိတ်ပဲဒါရမှန်ပါပါသဘောပါပြီမှန်ပါပါအဲ့တော့ဘယ်နဲ့ကြောင့်လူမိုက်မှာတော့ဖြင့်အမှောင်တွေကလာပြီးကလာအမှောင်တွေနေပြီးအမှောင်တွေပဲပြန်ဆင်းသက်ရသလဲလူလိမ္မာကတော့အမှောင်တွေကတော့လာပါရဲ့အလင်းထဲမှာနေပြီးကလာအလင်းထဲပဲ ရောက်သွားရတယ်ဆိုတာဘာထူးတုံလို့မေးတော့မက်ကဗြဟ္မစရိယာအကျင့်ထူးလို့လို့မနေ့ကဖြေထွက်လာမှန်ပါပါဘာထူးလို့ပါမက်ကဗြဟ္မစရိယာအကျင့်ကျင့်တဲ့တွေ့အမှောင်တွေကလာညာဆိုလဲအလင်းအလုတ်ကိုလှုပ်တော့ကြောင့်အလင်းတွေပဲရောက်ရတယ်ဆိုတဲ့ဥစ္စာဒါကြည်ကြည်နက်နက်သဘောကျဖို့သိကောင်းပါလေမှန်ပါပါ သဘောပါရဲ့နော်ဟုတ်ပါဘူးကောင်းပြီဒါဖြင့်မက္ကဗျမစရိယာကျင့်ဟာတရားဓမ္မတို့မက္ကဗျမစရိယာကျင့်ကိုမကျင့်တဲ့ပုဂ္ဂိုလ်တော့လောကကြီးထဲမှာကြောက်เสียကောင်းတာဖြင့်ဥပါတို့ရှိကူမရှိတော့ဘူးမှန်ပါပါမရှိပါဘူးရှိကူမရှိတော့ပါဘူးဘုရားဓမ္မတွေဘုန်းကြီးဆုံးမကျင်တာကခင်ဗျားတို့အဝိဇ္ဇာတဏှာဒီဟုအမှောင်တွေကနောက်ဘဝအမှောင်တွေက ဒီဘဝရောက်လာကြတယ်ဒီဘဝမှာလည်းသာယသမီးရှိပါရဲ့နဲ့ချင်းကုန်နေကြမယ်ဆိုလို့ရှိရင်ဖြင့်အမှောင်တွေကလာပြီးကိလေသာမှောင်ထဲမှာပဲနေကြတော့တယ်လို့ဆိုမှန်ပါပါသေသေးချမဲ့နိုင်လေဒုက္ခတိလန်းဆိုတဲ့အမှောင်လန်းပဲသွားရတော့မယ်မှန်ပါပါသိကြောက်เสียကောင်းပါလားကောင်းပါပါဒါကြောင့်ယခုတရားဓမ္မတွေမှာတဲတယ်လေးအချိန်ကြံတဲ့အထဲမှာပြင်ပေးနေတယ်ဆိုတာမှတ်ရမယ် မှန်ပါဗျာမမဲရလာပြီးလင်းတဲ့ရောက်ပါစေတော့ဆိုပြီးဆရာဘုန်းကြီးကကဲတင်နေတယ်မှန်ပါကဲတင်တဲ့အတိုင်းဒကာရမတွေကဆယ်ယူမှုကိုခံကြလို့ရှိရင်ဩနောက်ဒုက္ခအကုန်သိမ်းပါဘောလားဆိုတဲ့ဥစ္စာဒါရတဒုက္ခတွေအကုန်ချုပ်ငြိမ်းရုပ်သိမ်းပြီးဒီကလားဒုက္ခချုပ်ငြိမ်းတာနိဗ္ဗာန်ရောက်တယ်လို့ဥပါဒ်ဆိုတယ်လို့မှတ်လိုက်တယ်မှန်ပါဗျာဒါကြောင့်ဒကာရမတို့ မဂ္ဂဗျမစရိယာကျင့်ကိုယနေ့အရေးကြီးပြောရတာမဟုတ်ပါဘူးဘယ်ကျင့်ပြောမဂ္ဂဗျမစရိယာကျင့်ကိုအရေးကြီးပြောရတော့မယ်လို့ဆိုတော့မဂ္ဂဗျမစရိယာကျင့်မှာတဲ့တေကူကူကောက်ယူလို့ရှိရင်တမာဒိဋ္ဌိအလုပ်လို့မှတ်လိုက်စမ်းပါမှန်ပါဘူးမေဃဗြဟ္မစရိယကျင့်ဆိုတာတမာရိဋ္ဌိခန္ဓာကိုယ်ရဲ့ရောက်ဖို့အလုံးမှန်ပါပါရှင်းပြီနော်ရှင်းပါပြီမေဃ သမာဓိဋ္ဌိမေဃဗြဟ္မစရိယကျင့်ဟူသည်ပါပါလိမ့်မလို့ဆိုတော့သမာဓိဋ္ဌိခန္ဓာရဲရောက်ဖို့မှန်ပါပါဒါသိရေးကြည့်ကြီးပါပါအဲ့တော့ဘုန်းကြီးတို့ဓမ္မတွေကိုယ်ခြေနဲ့ကိုယ်ခက်ခက်ကြည့်လို့ရှိရင်သမာဓိဋ္ဌိယနေ့၅မျိုးကိုပြောလိုက်မယ်သမာဓိဋ္ဌိဘယ်မျိုးပြောသမာဓိဋ္ဌိ၅မျိုးကိုလေးလေးစားစားမှတ်ပါခင်ဗျားတို့သိထားတဲ့သမာဓိဋ္ဌိသည် ဩသေးပြောပြီလို့ဒကာဓမ္မတွေကလည်းထင်တော့ထင်ကြမှာပေါ့ဗျာမသေးပြောသေးတာကိုလည်းယနေ့ပေါ်လို့ကြီးပေါ်လာလိမ့်မယ်ဆိုတာမှတ်ရမှာမှန်ပါဗျာမသေးပြောသေးတာလည်းပေါ်လာတော့မယ်ဆိုတာလေးစားစွာနဲ့ပဲဒကာဓမ္မတွေမှတ်ပါဒီဥစ္စာလွယ်ကူတဲ့အိဗယ်လို့မှတ်မနေနဲ့မှန်ပါဗျာဒီနေ့သေးသေးချာချာအလုံးလုံးတဲ့အခါကျတော့မှဩမက္ကသမာဓိဋ္ဌိ သမာဓိဋ္ဌိဒီ၅မျိုးတောင်ရှိနေတာတို့ဘယ်သမာဓိဋ္ဌိအခြေအနေလေးတော့ဆိုင်နေသေးတယ်ဆိုတဲ့ဥစ္စာဥက္ကမောင်သိရမယ်မှန်ပါပါဘုရား။ကိုင်းတာပဲသမာဓိဋ္ဌိ၅မျိုးရှိဥစွာနာပါတဲ့မက်ကဗြဟ္မာမက်ကသမာဓိဋ္ဌိမက်ကဗြဟ္မာစရိယာကျင့်ကျင့်တော်မယ်ဆိုလို့ရှိရင်ဖြင့်သမာဓိဋ္ဌိ၅မျိုးရှိနေတော့ဘယ်သမာဓိဋ္ဌိနဲ့ကျင့်မှသာလျှင်လူရခီးဆိုတဲ့နိဗ္ဗာန်ကြီးကိုရောက်နိုင်မယ်ဆိုတဲ့ဥစ္စာသိရတော့မယ်မှန်ပါပါ ။ဒါနဲ့ဖြင့်ကမ္မတက္ကဒသမာဓိဋ္ဌိတင့်နံပါတ်။မှန်ပါဗျာ။တင့်နံပါတ်ကဘာပါလဲ။ကမ္မတက္ကဒသမာဓိဋ္ဌိပါဗျာ။ကမ္မတက္ကဒသမာဓိဋ္ဌိဆိုတာဒကာဓမ္မတွေရှင်းပြတော့ဒကာဓမ္မတွေလှူဒန်းပေးကမ်းနေတဲ့ဥစ္စာ။ဩကောင်းတာလုပ်ရင်တော့တို့ကောင်းကျိုးပေးမှာပဲ။မကောင်းတာလုပ်လို့ရှင် မကောင်းကျိုးတော့တို့ခံရတော့မှာပဲ။ဒီညာလေးတော့ရှိ။ကောင်းတာလုပ်ရင်ကောင်းကျိုးပေးတယ်။ မကောင်းတာလို့ရင်မကောင်းကျုပ်ပေးတဲ့ဆိုတော့ညံလေးတော့မရှိကြဘူးရှိကြပါဘူးဒါဥပအောင်တို့ခမောင်တို့ဒီဘက်ကတကသစ်တို့မှတ်เสียကဩသူကံကံအကျိုးလောက်ပြီးတဲ့ညံလေးပါလားမစွန်နိုင်ဘူးလားစွန်နိုင်ပါဗျာဒါပေမဲ့ညံဆိုတာသမာဓိရှိတော့သမာဓိရှိပဲသမာဓိရှိပဲမဲ့ကောင်းတာလို့ရင်ကောင်းကျိုးပေးတယ်ဒုစရိုက်လို့လို့ရှင်ဒုစရိုက်ချိုးပေးတယ်သူစရိုက်လို့လို့ရှင်သူစရိုက်ချိုးပေးတယ် ဒီမြတ်တော့ပဲသိနေတဲ့သမာဓိဋ္ဌိဒီကမ္မတက္ကဒသမာဓိဋ္ဌိမှန်ပါပါအဲ့ဒီကမ္မတက္ကဒသမာဓိဋ္ဌိဆိုတာခင်ဗျားတို့လှူတန်းပိတ်ကနေတာတွေလို့မှတ်လိုက်စမ်းပါမှန်ပါပါအဲ့ဒီကမ္မတက္ကဒသမာဓိဋ္ဌိဆိုတာတို့ကောင်းတာလုပ်နေတာပဲဆွံကျွေးကွန်ကျွေးလှူတန်းနေတာပဲဆိုပြီးကောင်းတာကြီးလုပ်နေလို့ကောင်းကျိုးတော့တို့ရမှာပဲလို့သိတဲ့ဉာဏ်လေးကိုကမ္မတက္ကဒသမာဓိဋ္ဌိလို့ဥပါဒဏ်လို့မှတ်ရလိမ့်မယ် မှတ်ထိုက်ဘူးလားမှတ်ထိုက်ပါဘူးအဲ့ဒီကမ္မတော့ပကဒသမာဓိဋ္ဌိလေးဟာဒကာဓမ္မတို့ဘယ်လိုများကျိုးပေးမလဲလို့ဘုံမောင်တို့မေးဖို့လို့နော်မှန်ပါဗျာဘဝဘောကတံပတ္တိဒေတိဘဝရမှာပဲဟိနောက်ဘဝကျမ်းမာတဲ့ခန္ဓာရပြီးကြလားစိစိမ်ပေါ်များတာပဲရမှာกว่าတယ်ဒီညာလေးလောက်နဲ့သေသွားရင်မှန်ပါဗျာ သဘောကျလားကျပါပါနောက်ဘဝစီစဉ်ပုံများတဲ့ခန္ဓာလေးလောက်ရပြီးဒီကာလဘာဖြစ်သွားမလဲသိသွားတော့ကိုသိပြီးပြိတ္တိဆက်နေရမှာပေါ့ဗျာမှန်ပါဗျာမနေရဘူးမရပါဘူးဆိုရတော့နေရတွေရှိတော့ဘိန်းတော်ဓမ္မတွေဩကမ္မတက္ကရသမာဓိရှိအစွမ်းဟာဘဝတံပတ္တိဘောဂတံပတ္တိလမ်းဆုံးလို့ဒီညာလေးလောက်ဟာနိဗ္ဗာန်နဲ့တို့ဒီကားလို့ဆိုလို့ရှိရင်ဒုက္ခကတိငြိမ်းတဲ့နိဗ္ဗာန်ကြီးနဲ့ ဝေးပါသေးလားဒိညာလေးနောက်နဲ့တင့်တိမ်နေလို့မတော်သေးပါလားလို့ဒကာဓမ္မတွေယနေ့ပဲမှတ်ရတော့မှန်ပါဗျာဒါဗာရိရှိတယ်ဗျာကမ္မတရကမ္မတရသမာရိရှိနဲ့သိလို့ရှင်ဘဝတံပတိဘဝဤပြည့်စုံဘောဂတံပိုက်ရိရှိဝဤပြည့်စုံမှုဒကာဓမ္မတွေသိချာရတယ်နော်မှန်ပါဗျာသေချာရတယ်တဲ့ဒုက္ခကသိင်ကင်းခြင်းနဲ့ရှိကြတော့အမတန်အကြောင်းကျိုးဝေးနေတယ်မရဘူးမရဘူး ရှင်းပြီနော်ရှင်းပါပြီကောင်းပြီဒါဖြင့်ဒါဖြင့်ကမ္မတရသမာဓိရှိဆိုတာဒီကံကံကြိုးယုံကြည်တဲ့ဥစ္စာကမ္မတရသမာဓိသူကြိုးပဲကြည့်တော့ဘဝတံပတ္တိဘောဂတံပတ္တိဒီကသစ်တို့ကိုမြတ်ရွှေတို့ဒါပဲရမှန်ပါဗျာဒါနဲ့တင်းတိမ်လို့တော်ပါမှန်ပါဗျာမတော်တော့ဒီသမာဓိရှိလောက်ပါဒကာဓမ္မတွေရှင်းရှင်းလင်းလင်းပြောလိုက်မှာသာသနာ့ဘသမာဓိရှိမှန်ပါဗျာ ဘယ်လိုမှတ်ကြပါသာသနာ့ဗသမာဓိသာသနာ့ဗဝေလဘပုံနာရှိတဲ့တောင်ဒီလှူတန်းတွေဟာလို့ပြီးတဲ့ကလာနေတာပဲတဲ့ကမ္မတရသမာဓိရှိနေဟုတ်ပါတယ်တဲ့အဲ့တော့ကမ္မတရသမာဓိအကြောင်းတော့ဖြင့်ယခုပြောလို့တော်တော်လေးရေလေသွားပြီဆိုကြပါစို့နော်ဇာနာသမာဓိဇာနာသမာဓိလာပြန်တယ်နှစ်နံပါတ်မှန်ပါပါ ဇာနာသမာဓိကသမထတွေလုပ်ပြီးအပနာဇောတွေနဲ့စောပြီးဒီကလာသေကြကြေကြနေကြမယ်ဆိုရင်ဖြင့်ယူပယူပဘုံတိဟုသောဘုံဘဝပဲရမှာကွာမှန်ပါပါဒါလည်းသမာဓိတော့သမာဓိပဲမှန်ပါပါသမာဓိဗံမျိုးရှိသွားကမ္မတက္ကရာသမာဓိ1ဇာနာသမာဓိကနှစ်မှတ်ထားပါသူလဲယူဘဘဝအိဘဘုံအကျိုးပေးတယ်ဆိုတဲ့က အင်းသဆုရှိပဲဆိုကြအောင်မှန်ပါပါဘယ်လိုဆိုကြသဆုရှိပါဗျာသဆုရှိပဲလို့ဒကာဓမ္မတွေကဆုံးဖြတ်ချက်ချလိုက်တယ်ပေါ့နော်ဒါလည်းမလေးစားတော့သေးပါဘူးခင်ဗျားတို့လူချင်းရင်ကိုမဆိုင်သေးပါဘူးဆိုတော့မှတ်လိုက်တယ်ပေါ့မှန်ပါပါကဲဒါဖြင့်ဒကာဓမ္မတို့ဒါနဲ့သာသနာ့ဘာတရားပဲလို့မှတ်လိုက်စမ်းပါမှန်ပါပါတေနဲ့ဗာတရားလေဗျာမှန်ပါပါသာသနာ့ဘာရှိတဲ့ဉာဏ်တွေပါပဲမှန်ပါပါ ကမ္မတက္ကရာသမာဓိတဲ့ဇာနာပါရှိပါတယ်ဇာနာသမာဇာနာသမာဓိထိရလဲအဲသမထအလုပ်တွေရလဲရှိပါတယ်လို့ဥပါဒသေချာမှတ်ပါဝိပဿနာသမာဓိထိ၃နံပါတ်မှန်ပါပါ၃နံပါတ်ကဘာပါလဲဝိပဿနာသမာဓိထိကတော့သာသနာ့ဘက်မှာရှိဝိပဿနာသမာဓိထိကတော့သာသနာ့ဘက်မှာရှိတယ်လို့မှတ်လိုက်ချင်ပါ ဩသာသနာထဲမှာရှိတယ်ဆိုတော့ဥပဒနာသမာဓိအကျိုးကတော့ဘယ်လိုပါလိမ့်မလို့မဲလို့ရှိရင်ဖြင့်ဒီဘဝအားထုတ်လို့ရှိရင်ဖြင့်ဒကာဓမ္မတို့အားထုတ်တဲ့လုံလဝရိယမလျှော့ကြလို့ရှိရင်ဖြင့်နိဗ္ဗာန်တိုင်တိုင်ရောက်နိုင်တယ်မှန်ပါဗျာဝိပဿနာသမာဓိကမှန်ပါဘူးဒါဖြင့်သူကသာသနာ့တွင်သမာဓိမှန်ပါဘူးရှင်းပြီရှင်းပါပါဗန္ဓိရသုံးပြပါ ဝိပဿနာသမာဓိရှိရှိတဲ့ပုဂ္ဂိုလ်မှသာလျှင်ဒကာဓမ္မတို့သရုပ်ထမြောက်ဖြစ်တဲ့မေဃသမာဓိရှိရနိုင်တယ်မှန်ပါပါဝိပဿနာသမာဓိရှိတဲ့ပုဂ္ဂိုလ်မှမေဃသမာဓိကသူ့ကျိုးပါပါလိမ့်မလို့ဆိုတော့အိုးမဲ့ဆိုတာဝေါဖြတ်တယ်လို့သာမှတ်လိုက်တော့မှန်ပါပါမေဃသမာဓိကဒကာဓမ္မတို့ဘာလို့တတ်ပါလဲအေးဝေါကြည့်ဖြတ်လိုက် မရှိကထားလိုက်တော့ကိလေသာဝကမ္မဝဥပါကဝတလာသေးလားမလာပါဘူးဗျာ။အော်မက္ကသမာဓိဋ္ဌိကဘာလို့ပါလဲ။ဝုဖြတ်နိုင်တယ်လို့မှတ်လိုက်တာပေါ့။အဲ့ဒီမက္ကသမာဓိဋ္ဌိရှိတဲ့ပုဂ္ဂိုလ်မှာတဲ့။ဖလသမာဓိဋ္ဌိဖို့သမာဓိဋ္ဌိဖြစ်နိုင်တယ်လို့သိသိချာချာမှတ်ပါ။မှန်ပါဗျာ။အဲ့ဒီဖို့သမာဓိဋ္ဌိရတဲ့ပုဂ္ဂိုလ်ကတော့ဖြင့်ဒကာဓမ္မတို့တခါလေနောက်ပြိတ္တိတွေဟူ၍ကုန်တမ်းမြစ်ပါတယ် နောက်ပရိသေတွေဟူသေးဘူးဟုတ်ပါဘူးဩဒါဖြင့်သမာဓိဋ္ဌိဘယ်နှမျိုးပါလဲ၅မျိုးပါဗျာ၅မျိုးမှ2မျိုးကသာသနာပါ3မျိုးကသာသနာပါ2မျိုးက3မျိုးကသာသနာတွင်လို့ဆိုတော့မှာဩတို့ဆရာဘုန်းကြီးကဆွဆဆွဆပြီးဟောနေလိုက်တာဝိပဿနာရှိကြရဲ့တို့တရားဓမ္မတွေဆိုတော့ အာရုံရာဓမ္မတွေကထောက်ခံချက်ပေးရတော့ဩဘယ်တရားများဟောနေပါလိမ့်မလို့မေးတော့မှသာသနာ့သမာဓိကစဟောနေတာကိုလို့ဥပအောင်ပေါ်လာမှန်ပါပါပေါ်သေးဘူးလားပေါ်ပါပါဒါဖြင့်ငဃာဓမ္မတို့သာသနာ့ဘသမာဓိကနှမျိုးနော်မှန်ပါပါသာသနာ့တွင်သုံးမျိုးပါသာသနာ့သမာဓိဥပဒနာသမာဓိမဲ့သမာဓိဖို့သမာဓိသာသနာ့တွင်သမာဓိကသုံးမျိုး ။ကိုင်းဒါဖြင့်မက္ကဗျမစရိယာကျင့်ဆိုတာဘာပါလိမ့်မလို့ဆိုတော့ယခုနောက်ပြောမယ်တစ်တို့နှစ်တို့သုံးတို့ကိုဆိုသည်လို့မှတ်လိုက်စမ်းမှန်ပါပါနောက်သုံးပေါ့ဗျာမှန်ပါပါဥပဒနာသမာဓိဋ္ဌိမက်သမာဓိဋ္ဌိဘောသမာဓိဋ္ဌိဤသုံးမျိုးသည်သာလျှင်တရားဓမ္မတို့မက္ကဗျမစရိယာကျင့်စေမှန်ပါပါသဘောကျလားကျပါပါပါလိမ့်မက္ကဗျမစရိယာကျင့်ရှင်းမလားရှင်းပါ မက္ခဗြဟ္မစရိယကျင့်ကျင့်ကြပါစို့လို့ဥက္ကမောင်တိုက်တွန်းမှန်ပါပါမက္ခဗြဟ္မစရိယကျင့်ကျင့်ပါမှဒကာဓမ္မတို့ဝတ်ပြမယ်မှန်ပါပါမက္ခဗြဟ္မစရိယကျင့်မကျင့်လို့ရှိရင်ပေါင်တဲ့ကလားမှောင်တဲ့နေမှောင်တဲ့သေးမှန်ပါပါကျင့်ငယ်ရှိတော့မှောင်တဲ့ကလည်းနေမှောင်တဲ့ကလာညာသရအလင်းနေပြီးဒီကလာဒေရီရှာမှန်၌အလင်းဆိုတဲ့နေရာပဲရောက်မှန်ပါပါရှင်းပြီနော်ရှင်းပါပါကောင်းပြီဒါဖြင့် မေဃဗြဟ္မစရိယာကျင့်ဟာဖြင့်တော်တော်ရေးကြည့်တဲ့ချက်ပါလားဆိုတော့ပေါ်လာတယ်မှန်ပါပါမေဃဗြဟ္မစရိယာကျင့်ဟာဒကာဓမ္မတို့ဝိပဿနာသမာဓိကစကြပါစို့မှန်ပါပါဝိပဿနာသမာဓိကိုဒကာဓမ္မတွေသေးသေးချာချာကြိုးစားမှတယ်မသမာဓိရလို့ဖို့သမာဓိဒီဥသောတရားကိုကိုယ်ပိုင်ကိုယ်ဆိုင်ဖြစ်နေရကြပါလိမ့်မယ်ဆိုတာလေးစားစွာနဲ့မှတ်ထားပါမှန်ပါပါကောင်းပြီဒါရင် ဒီလိုဒါပြန်ငါရမတွေခွန်ကြီးကပြောခြင်းဩဝိပဿနာအလုပ်မလုပ်တဲ့ပုဂ္ဂိုလ်များမှာသာသနာ့ဘယ်မကြသေးပါကလားဘယ်လိုဆုံးဖြတ်ရလဲမကြသေးပါဘူးသာသနာ့ဘယ်မကြသေးပါဘူးသာသနာ့ဘယ်တရားဘူးဗျမှန်ပါဗျအဲ့တော့အဲ့တော့ဝိပဿနာရပြညာတော့လွယ်ကူကြပြီးဒီကလာဝိပဿနာကြတော့မလွယ်ကူကြလို့ရှင်သာသနာ့ဘယ်ဖြစ်မှာကိုပဲကြောက် မှန်ပါပါအဲ့တော့ဥပါရလူစုကအင်းသာသနာတော်နဲ့တူအောင်ဝိကျတဲ့အလုပ်ကိုဖြင့်လုပ်ဖို့သင်တယ်ဆိုတာသေချာမှတ်ရမယ်မှန်ပါပါဗျာအခု၃နံပါတ်ဖြစ်တဲ့ဥပဒနာသမာဓိဋ္ဌိဒီတေဂရဆရာကအင်္ဂုတ္တတေဂရဆရာကဖွင့်လိုက်တာကဒီတိုင်းမှာကျင့်သွားလို့ရှင်ကွာဒီဘဝမှာပဲရန်တာဖြစ်နိုင်ပါလေမှန်ပါပါအကယ်မဖြစ်နိုင်တဲ့ခုနဘဝပြီးဖြစ်တာပါပဲကွာမှန်ပါပါ ဆိုတော့သူ့အတွက်ကစိတ်ချစရာကြီးပါလားမှန်ပါဘူးမဂ္ဂသမာဓိတိရတဲ့ပုဂ္ဂိုလ်ကအိုမဂ္ဂသမာဓိတိကတော့ကြွားရရင်နောက်ဝတ်ပြတ်တာပေါ့ဖလားသမာပါတိဖလားသမာဓိတိကတော့အိုပရိသေပြတ်တာပေါ့ကွာအစရှိစင်းနဲ့သေချာဟောတာတော့ဓမ္မရေဒီဥစ္စာပြင်းပြီးဒီကလာမနေကြနဲ့ဒီသုံးချက်ဟာဖြင့် ဒုက္ခခတ်သိငြိမ့်တဲ့ရှိပို့မဲ့တမာဒိဋ္ဌိလို့မှားမှန်ပါဗျာဒီသုံးချက်ဘာပါလဲဒုက္ခခတ်သိငြိမ့်တဲ့ရှိပို့မဲ့တမာဒိဋ္ဌိလို့ဆိုတော့ကြောင့်ဩဒါမက္ကဗျမစရိယာကျင့်ဆိုတာသုံးနံပါတ်စလောက်အောင်မှာဆိုတာကိုမက္ကဗျမစရိယာကျင့်ဆိုတာသုံးနံပါတ်သုံးနံပါတ်စလောက်အောင်မယ်မှန်ပါဗျာကောင်းပြီဒါဖြင့် ဓမ္မရတိငံမျိုးတော့ဥက္ကမောင်တို့ရေလေးရေးမိပြီမှတ်လည်းမှတ်မိပြီခြေလေးကျင်လာပြီသူ့เจ้าနဲ့သူ့ကျိုးလည်းသိကြပြီဗျာသိတယ်ဘူးလားသိပြီတဲ့ဒါဖြင့်နှစ်တင်းတဲ့နှစ်ကိုဖြင့်ဒကာဓမ္မတို့သာသနာဘာဖြစ်နေသောကြောင့်မဂ္ဂပြမစရိယကျင့်ဟောရမှာလဲဧကံဖြစ်နေသောကြောင့်မနေ့ကဗာလပဏိတမှာမဂ္ဂပြမစရိယကျင့်မှာပဏိတဖြစ်တာကိုမှန်ပါပါမဂ္ဂပြမစရိယကျင့်မကျင့်ပဏိတမဖြစ်ဘူးဖြစ်ပါဘူးအဲဒါကြောင့်သုံးတာစပြရတော့မယ် မှန်ပါဗျာဒကာဓမ္မတွေဘယ်ဆပြဒါပြန်သာနာပတရားနှစ်ခုဒကာဓမ္မတွေခမရတဲ့ရှေ့တယ်မဖြုတ်လိုက်ပါဘူးဖြုတ်လိုက်ပါပြီတဲ့သာနာပတရားသာနာပလည်းသူတို့ရှင်းနိုင်တာတွေသိကြတယ်နော်မှန်ပါဗျာမဂ္ဂဗေမစရိယာကျင့်ကျင့်တော်မယ်ဆိုတော့သုံးကဆပြီးလင်းငါဒါရီယမဂ္ဂဗေမစရိယာကျင့်တရားတွေပဲဆိုတာသိနေမဂ္ဂဗေမစရိယာကျင့်ဟူသည် ဘယ်ပေါ်မှာကျင့်ရမှာတော့ခရားလို့မေးဖို့မလိုဘူးလားလိုပါပါအဲ့တော့မေးတဲ့အခါကျတော့ဒကာဓမ္မတွေခင်ဗျားတို့ပေါ်လာတဲ့ပြိဿသမုပ္ပါပေါ်မှာကျင့်ပါမှန်ပါပါဘယ်လိုမှားပါလိမ့်ပေါ်လာတဲ့ပြိဿသမုပ္ပါပေါ်မှာကျင့်ပါဩဒါဖြင့်ဗျာပေါ်လာတဲ့ပြိဿသမုပ္ပါမှာမသိတဲ့ပုဂ္ဂိုလ်များဖြင့်ဥက္ကမ၅ပါးမှောက်မှန်ပါပါသေချာမှောက်တာဟုတ်ပါဗျာ ပေါ်လာတဲ့ပြိဿသမုပ္ပါမှာမသိတဲ့ပုဂ္ဂိုလ်များဖြင့်ငါးပါးမှောက်တယ်လို့ဆရာဘုန်းကြီးကလေးစားစွာနဲ့ပြောလိုက်ခြင်းသည်ကိုယ်တဏ္ဏပေါ်လာတဲ့ဓမ္မမှာကိုမသိတဲ့အထိပ္ပယ်ရောက်နေပါမှန်ပါဗျာဘလောက်နဲ့နာသွားလဲမှန်ပါဗျာအမတန်နဲ့နာတယ်ဆိုတာနောက်ကဓမ္မတွေရိပ်မိကြရလားရိပ်မိပါဗျာခိုင်းဒါဖြင့်မက္ခဗျမစရိယကျင့်ကျင့်ရတော့မယ်ဆိုလို့ရှိရင်ဘယ်ပုံမှာကျင့်ရမှာတုံးဆိုတော့ကိုယ်တဏ္ဏပေါ်လာတဲ့ပြိဿသမုပ္ပါပေါ်မှာကျင့်ရလိမ့်မယ် မှန်ပါပါဘောင်းလို့ဖြေတတ်ပလားဖြေတတ်ပါမက်ကပြမစရိယကျင့်ဥဝဘယ်ပေါ်မှာကျင့်ရမှာလဲအဲကိုယ်ကန္တာမှာအခုဖြောက်ရနေပေါ်လာတဲ့ပရိစ္ဆေသမုပ္ပါပေါ်မှာကျင့်ရလိမ့်မယ်မှန်ပါကိုယ်တဏ္ဍာမှာအဲအခုဖြတ်ကနေပေါ်လာတာနော်ဟိုချုပ်ပြီးတော့ဒီဟောလုံးမနေနဲ့ဟုတ်မှန်ပါ တသက်လုံးပရိစ္ဆေသမုပ္ပါဒ်နောက်ကဟာတွေကရှားတွေ့တာတွေမဟုတ်ဘူးမှန်ပါဗျာရှားတွေ့တာမဟုတ်တာဥဇဏ်နဲ့ကရှုနေလို့မြင်မမြင်ပါဘူးမမြင်နိုင်တော့ဩဒီချက်ဟာတော်တော်ရေးကြည့်တဲ့ချက်ပါလားဆိုတဲ့ဥစ္စာပေါ်လာတယ်မှန်ပါဗျာအခုတန်အခုတခါတည်းပေါ်လာတဲ့အခုကိုယ်တန်နာအခုပေါ်လာတဲ့ပရိစ္ဆေသမုပ္ပါဒ်ဟာအဲ့ဒီအပေါ်မှာမဂ္ဂဗြဟ္မစရိယာကျင့်တယ်ကျင့်ပါမှသာဖြင့်ဒကာရမတို့ မဂ္ဂပြမစရိယအကျင့်ကလည်းအကျင့်မှန်ဖြစ်တော့မယ်မှန်ပါဗျာဥပါဒံလွယ်ကူတဲ့အိဗ္ဗမဟုတ်ဘူးနော်လွယ်ကူတဲ့အိဗ္ဗမဟုတ်ပါဘူးမှန်ပါဗျာကိုင်းတာဖြင့်လွယ်ကူတဲ့အိဗ္ဗမဟုတ်တော့ပြောကြစို့တော့ကဲကိုယ်တဏ္ဍာချက်ချင်းပေါ်တဲ့ပြိဿသမုပ္ပါဒကာရမတွေအခုဘုန်းကြီးကတရားဟောနေတယ်ဒကာရမတွေကြားကြရလားကြားပါဗျာဘယ်ကနေမြကြားကြပါလိမ့်များကြားပါဗျာအဲ့ဒါစပေါ်တာပဲမှန်ပါဗျာ အဲ့ဒါစပေါ်တဲ့ဖြားစိတ်ကလေးပဲဩပရိစ္ဆေသမုပ္ပါဆိုတာတရားဓမ္မဒါအင်္ဂပါလာတဲ့ကြားစိတ်လားတဲ့ခုဒီပေါ်ကြမှာယခုဆရာသမားအတန်ကိုကြားမှာဖြစ်ပေါ်လာတဲ့ပရိစ္ဆေသမုပ္ပါအစဆိုရင်လွယ်ပါ့မလွယ်ပါဘူးအင်္ဂပါလာတဲ့သမီးရှိသေးလားမရှိပါဘူးမရှိဘူးတက်ဆိုင်ရာတွေရောပါသေးလားမပါပါဘူးထိုင်နှုံးကရှိပါရဲ့လားမရှိပါဘူးဩယခုခွန်ကြီးကအတန်ကိုအတန်နဲ့ပြောလိုက်တဲ့အခါကြတာမှာ ဆရာသမားပြောတဲ့အတန်ကြောင့်ကြားစိတ်ကလေးဓမ္မတွေတဏ္ဍပေါ်တယ်မှန်ပါပါအဲ့ဒါပြိဿသမုပ္ပါအစာမှန်ပါပါဒါကြောင့်ကြားတဲ့သောတာဝိညာဉ်စိတ်ကလေးဥပအောင်တို့ဥက္ကမုံတို့ပေါ်ပြီဗျာမှန်ပါပါဒါဘာအစပါလိမ့်ပြိဿသမုပ္ပါအဲအင်္ဂရေရှုနေတိတ်ဖြစ်ကုန်မှာပေါ့မှန်ပါပါအင်္ဂရေရှင်တိတ်ဖြစ်မှာဒီမှာလေကတတုံ္ဂရေရှုနေတိတ်ဖြစ်မယ်အခုချိန်မှပြန်ရှုနေလကားပါပဲမှန်ပါပါ ဒါပြန်အခုကြားစိတ်ကလေးတရားဓမ္မတွေဘုန်းကြီးကထပ်ပြန်တရလဲပြောနေတော့နားရင်ကြားစိတ်ကလေးမပေါ်ဘူးလားဟုတ်ပါဘူးဒီကြားစိတ်ကလေးကဒီထဲကဓမ္မတွေဖြစ်လာတာဓမ္မတယောက်ပဲဒါလေးနဲ့သက်ရှင်တယ်ကြားစိတ်ကလေးနဲ့သက်ရှင်တယ်မှန်ပါပါဒကာဖြစ်နေဒကာတယောက်သမှုရိသစ္စာနေနေပြောလိုက်ပါဒါလေးနဲ့သက်ရှင်နေတာမှန်ပါပါရှင်းနှပ်ပလားရှင်းနှပ်ပါကြားစိတ်ကလေးနဲ့ဘာဖြစ်နေကြအဲကြားစိတ်ကလေးတော့ဒီစိတ်တော်နဲ့သက်ရှင်တာလားလို့မေးတော့မှ ဒကာဓမ္မတို့စိတ်ဖြစ်လို့ရှိရင်ဖြင့်စေသိက်ဆိုတဲ့ဝေဒနာတွေကပါပြီးသားပါပါမပါဘူးလားပါပါသင်ညာတွေကရောပါပါအင်းစေဒနာတွေကရောပါပါအင်းကြားရုပ်ကလေးကရောပါပါလူတွေသွားပြောလို့ကြားမှမကြားပဲကြားရုပ်ကလေးကလည်းသောတာပတာရုပ်ဆိုတဲ့ကြားရုပ်ကလေးနဲ့လည်းဥက္ကမောင်တွဲရကြည့်ပါတယ်မှန်ပါပါဒါဖြင့်ကြားတယ်ဆိုရင်ခန္ဓာ၅ပါးပေါ့မှန်ပါပါကြားတယ်ဆိုရင်ခန္ဓာ၅ပါးပေါ့ဩဒါဖြင့် ဘယ်လိုကြားရပါလိမ့်မတုံးလို့မဲလို့လို့ရှင်းရင်ခန္ဓာ၅ပါးကကြားမှန်ပါပါတရားဓမ္မတို့ဒီကပြောလိုက်တဲ့အတန်ဘယ်လိုများကြားပါလိမ့်ခန္ဓာ၅ပါးသေးသေးချာချာမှတ်ပါသေးသေးချာချာမှတ်ပါဒီဥစ္စာကိုတဏှာနာနဲ့တဏှာဆိုလို့ရှိရင်ဖြင့်ဒီကဏ္ဍငါမှာဖြတ်ကနေလဲသွားတာကိုဥပသိမှာမဟုတ်ဘူးမှန်ပါဗျာသိနိုင်မှာမသိနိုင်ပါဘူးခန္ဓာငါးပါးဆိုတဲ့ဥစ္စာတရားဓမ္မတို့ ယုံနာနှစ်ပါးဆိုလဲသူပဲနော်မှန်ပါဗျာခန္ဓာငါးပါးဆိုလဲသူပါပဲအဲကြားတဲ့ခိုက်တံမှာပေါ်တာခန္ဓာငါးပါးပါပဲမှန်ပါဗျာဒါဖြင့်အော်ဒီခန္ဓာငါးပါးတွေကလည်းဆိုလို့ရှိရင်ဖြင့်ဩတိဝိညာဉ်ဩတိဆိုတာပြိတိဝိညာဉ်ကိုဆိုတာမဟုတ်ဘူးယခုခါမှပေါ်လာတဲ့သောတာဝိညာဉ်ကိုဆိုတာမှန်ပါဗျာဒီသောတာဝိညာဉ်စိတ်ကလေးကလည်းသူကြည့်ဖြစ်ကောင်းတဲ့တရားမဟုတ်တော့ကြောင့်မှန်ပါ ဝေဒနာသင်ညာသင်္ခါရဝိညာဉ်သောတာပတ္တာရရုပ်တို့နဲ့ဥပခန္ဓာ၅ပါးတစ်ပြိုင်နဲ့ဖြစ်လိုက်မှန်ပါပါသဘောကျအဲ့တော့ကိုဒါလေးကဩအခုဆရာဘုန်းကြီးအတန်နဲ့တိုက်ဆိုင်ပြီးတို့နားတဲ့ခန္ဓာ၅ပါးပေါ်လာတယ်နားတဲ့ခန္ဓာဘယ်နှပါးပေါ်မှန်ပါပါဓမ္မတွေသေချာမှတ်ပါနားတဲ့ဘာပေါ်ပါလဲမှန်ပါပါဘုကမောင်တို့ကျေနပ်ကျေနပ်ပါပါဥပဒေနော်ကျေနပ်ပါ နားရမနှပါပေါ့မှန်ပါဘူးဒါဥပါဒံတယောက်ဥက္ကမောင်တယောက်မှန်ပါဘူးမဆိုရိုက်ဘူးဆိုလိုက်ပါဒါနဲ့ဒီတယောက်ဒီကားလဲဆိုလို့ရှိရင်ဖြင့်တဲ့ဆရာဘုန်းကြီးကဓမ္မတို့မက္ကဗြဟ္မစရိယကျင့်ကျင့်ပါတိုက်တွန်းလိုက်မှန်ပါဘူးမက္ကဗြဟ္မစရိယကျင့်ကျင့်ပါလို့ဆိုတော့မက္ကဗြဟ္မစရိယကျင့်ဆိုတာကအခုပေါ်လာတဲ့ပြိဿသမုပ္ပါဒ် ရှုလို့ပြောတာမှန်ပါဗျာဘဂဝိမာသရိယအကျင့်ဆိုတာမှန်ပါဗျာဒါပြန်ကုနာရံပရိစ္ဆေသမုပ္ပါခန္ဓာငါပရိစ္ဆေသမုပ္ပါဖြစ်တဲ့ပရိစ္ဆေသမုပ္ပါဆိုတဲ့တရားစပြီးငါးပါးပေါ်တာပဲမှန်ပါဗျာဓမ္မေအောင်မှန်းရတော့မယ်မှန်ပါဗျာသူဆိုင်ရင်ဘာလို့อ่ะဓမ္မေအောင်မှန်းတဲ့အခါကျတော့ကိုတဲ့မဂ္ဂဗျမစရိယအကျင့်ဆိုတဲ့ဥစ္စာဒကာဓမ္မတို့ဒီကနေ့ပြီးကြတာကြားတဲ့စိတ်ကလေးကိုဒကာဓမ္မတွေက ဩကြားပြီကြားတော့ကလည်းကြားတဲ့စိတ်ကလေးနဲ့ကြားတာပဲဟုတ်လားမှန်ပါနောက်မကြားတော့ဘူးဆိုတော့ကြားတဲ့စိတ်ကလေးဆိုတော့ကြားတဲ့ဒကာဖြစ်စီကြားတဲ့ဒကမဖြစ်စီခန္ဓာ၅ပါးကဖြင့်မရှိလို့မကြားတာမှန်ပါဗျာဆိုလိုက်ပါလားဆိုလိုက်ပါဗျာဘယ်နဲ့ကြောင်းပါမရှိလို့ကြားတာဩဒါဖြင့်ကြားတဲ့ခန္ဓာ၅ပါးသည်မကြားသည့်ဖြစ်သူရောက်သွားပြီလို့ဒီကမဂ္ဂင်၅ပါးနဲ့ခင်ဗျားတို့ရှု မက္က၅ပါးနဲ့ဘာလို့อ่ะပြပါဗျာဒီဥစ္စာမက္ကဗျမစရိယာကျင့်မယ်မှန်ပါပါဘုခမောင်ပါတယ်နော်မက္ကဗျမစရိယာကျင့်ပါဗျာကြားတဲ့ခန္ဓာ၅ပါးကြားတဲ့ခန္ဓာ၅ပါးတခါတည်းမကြားတဲ့အဖြစ်သို့ရောက်သွားတာသည်ဘယ်နဲ့ကြောင့်ပါလိမ့်မလို့ဆိုလို့ရှိရင်ဖြင့်ဒကာဓမ္မတို့ငါလည်းမပိုင်ငါလည်းမဆိုင်တာနဲ့ဓမ္မသဘောတိုင်းဖြစ်ပြီးဓမ္မသဘောတိုင်းပြောက်မှန်ပါပါဘယ်လိုဆိုကြမှန်ပါပါ ရောက်သွားတဲ့အခါကျတော့အော်ဖြစ်ပြီးပြသွားတာပဲဆိုတဲ့ထဲရောက်လာမှန်ပါဘယ်လိုရောက်လာပါလဲဖြစ်ပြီးပြသွားတာရောက်လာဗျာအင်းသူကသူတော့ဖြစ်ပြနေတာပဲတရားဓမ္မတွေရတရားဓမ္မတွေကမကြည့်လဲသူကသူတော့ဖြစ်ပြနေတာပဲမှန်ပါမေဃဗေမစရိယကျင့်ဆိုတာကဖြစ်ပြနေတာလေးကိုလေးလာပေးစမ်းပါဘာဖြစ်နေတယ်သိအောင်မှန်ပါပါရှိကဖြစ်ပြနေတာလေးကိုလေးလာပေးစမ်းပါဆိုတာ ဒကာဓမ္မတို့အလေးအကျင့်လေးလုပ်ပြီးစမ်းပါမှန်ပါဗျာနာရင်ကြတဲ့ခန္ဓာ၅ပါးလေးကိုဘာဖြစ်နေတယ်လို့အလေးအကျင့်လုပ်ပြီးစမ်းပါဆိုတော့ဟောပြီးတော့ရိပ်မိပြီဗျာဒီဓမ္မလေးကနားထဲမှာပေါ်ပြီးနားထဲပျောက်ကြောင်းကိုတပည့်တော်အလေးအကျင့်နဲ့လည်းကွာသိပါပြီတပည့်ကြကြပါဗျာဒါဖြင့်နားထဲမှာပေါ်နားထဲမှာပျောက်တဲ့ဥစ္စာကိုအလေးအကျင့်မေဃဗြဟ္မစရိယဒါမြတ်တဲ့အကျင့်ပဲတဲ့ ဒကာဓမ္မတွေရိပ်မိမက္ခဗျမစရိယကျင့်ဆိုတာနားထဲမှာခန္ဓာ၅ပါးပေါ်ပြီးနားထဲမှာပဲခန္ဓာ၅ပါးဆုံးရှုံးပြီးဒီကလာသွားတာဒီကားလို့ဆိုလို့ရှိရင်လက်ကျင့်ကြည့်ကြပါမှန်ပါပါလက်ကျင့်ကြည့်လိုက်တဲ့အခါကျတော့ဩဒီကြားတဲ့ခန္ဓာ၅ပါးဥမာဒကာဝဖြင့်ဒကာဝဥက္ကမောင်ဖြင့်ဥက္ကမောင်တယောက်တော့ဖြင့်ဒီနေရာမှာကိုယ့်ဟာကိုယ်မက္ခဗျမစရိယကျင့်တယ်ဆရာဘေးတဲ့မက္ခဗျမစရိယကျင့် သာသနာ့ဘင်းဖြစ်တဲ့ဥပဒနာသမာဓိဋ္ဌိသာသနာ့ဘင်းဖြစ်တဲ့ဥပဒနာသမာဓိဋ္ဌိနဲ့ကြည့်လိုက်တဲ့အခါကျတော့မှဩဘာများဖြစ်သွားပါလိမ့်မလို့နားထဲမှာဆိုတော့ခန္ဓာ၅ပါးဖြစ်ပြီခန္ဓာ၅ပါးချုပ်ပါဘယ်လိုဆိုကြခန္ဓာ၅ပါးဖြစ်ပြီခန္ဓာ၅ပါးချုပ်သွားတယ်အဲအဲ့တော့ဒကာတော်မတွေကဒါကဘုန်းကြီးကတော့ပေါင်းပြီးတော့ပြောတာ မှန်ပါဗျာဓမ္မတွေကတော့မှတ်เสียကဩနားထဲမှာကြားပြီ ကြားတဲ့သဘောလေးဟာကြားတဲ့စိတ်ကလေးကနားထဲမှာပဲချုပ်သွားတာမှန်ပါဗျာကြားပြီးတော့မကြားဘဲနေတာဒီပြက်သွားလို့ပဲမှန်ပါဗျာကြားပြီးတော့မကြားဘဲနေတာပြက်သွားတာအဲ့ဒီပြက်သွားတာဒီကြားစိတ်ကလေးပြက်သွားတာလားသူနဲ့အဖော်တွေပါရောပြက်သွားတာအဖော်တွေပါရောပြက်သွားတဲ့တွေ့အဲခန္ဓာဖော်ရတော့ဘယ်နှပါရှိပါ့မလဲဩခန္ဓာ၅ပါးဆိုတော့ ကြားတဲ့ခန္ဓာ၅ပါးမှန်ပါပါကြားတဲ့ခန္ဓာ၅ပါးဖြင့်အင်းမကြားတဲ့ဖြစ်သူရောက်သွားရှာပြီလို့မဆိုနိုင်ဘူးမှန်ပါပါဒါဖြင့်ဖြည်းဖြည်းပြသွားတဲ့အိဋ္ဌပေါ်လာပြီမှန်ပါပါအင်းဘာနဲ့ကြည့်လိုက်ပါလိမ့်လို့ဆိုတော့မက္ခဗြဟ္မစရိယအကျင့်နဲ့ကြည့်လိုက်တယ်မှန်ပါပါဘုက္ကမောင်ဘာနဲ့ကြည့်မက္ခဗြဟ္မစရိယနောက်ကဓမ္မတွေဘာနဲ့များကြည့်ကြပါလိမ့်မှန်ပါပါ မက္ခဗြဟ္မစရိယမက္ခကနိဗ္ဗာန်သို့ရောက်တာဗြဟ္မစရိယကမြတ်တာအကျင့်ကတဲ့ဒကာဓမ္မတို့အမတန်နိဗ္ဗာန်သို့ရောက်တဲ့မြတ်တဲ့အကျင့်မှန်နဲ့ကြည်တာနိဗ္ဗာန်သို့ရောက်တဲ့အမြတ်ဆုံးအကျင့်နဲ့ကြည်တာမှန်ပါပါသဘောပါကြပါပါဩဒါဖြင့်ဒီလိုကြည့်လိုက်တဲ့အခါကျတော့ဘာဖြစ်ကြုံလို့မဲတဲ့အခါကျတော့ကြည့်လိုက်တဲ့အခါကျတော့ မက်ကဗိမစရိယအကျင့်ဆိုတော့မက်က၅ပါးကတခါတည်းကိုယ်ခန္ဓာ၅ပါးကြီးတခါတည်းအစပြောင်းမตาဖြစ်သွားတာမြင်လိုက်ရမှန်ပါပါဘယ်လိုမြင်လိုက်ပါလဲအဲအစပြောင်းမตาဖြစ်သွားတာမြင်လိုက်ရတယ်ဒကာဓမ္မတို့ကောင်းကောင်းရေးမိကြတယ်အစပြောင်းမตาဖြစ်သွားတာကိုမြင်လိုက်ရတော့ဩဒါဖြင့် ဘယ်နဲ့ကြောင့်ဒါမြင်လိုက်ရပါလိမ့်မလို့ဘယ်ခါမှမြင်မှုတာကြီးယခုထူးထူးခြားခြားမြင်လိုက်ရပါလိမ့်မလဲလို့မဲတဲ့ခါကြတာမက္ကဗျမစရိယာကျင့်ကျင့်လိုက်လို့မှန်ပါပါဗျာတပည့်ကြကြပါဗျာဘယ်လိုကြောက်မှာလဲမက္ကဗျမစရိယာကျင့်လိုက်တော့ကျင့်လိုက်တော့ကိုယ်သေးကိုဒီနေရာဝင်မွေးဒီနေရာရင်သေးတာကိုကိုသိလိုက်မှန်ပါဗျာသူများအသေးသူများမွေးတာနဲ့သူများသေးတာကိုသိတာလားကိုမွေးပြီကိုသေးတာသိတာကိုမွေးပြီကိုသေးတာ ကိုကိုတိုင်းဆိုတဲ့ဒီစိတ်ပေါ့မှန်ပါဗျာဒါမိမိပဲမိမိဒီပင်နေဒီနေရာဖြစ်ပြီးမိမိဒီပင်နေဒီထဲမှာသိတော့မှန်ပါဗျာတပည့်ကြတပည့်ကျင့်အောင်သိပါလိမ့်ကောင်းပြီဒါဖြင့်မက္ခဗျမစရိယကျင့်ကျင့်လိုက်တဲ့အခါကျတော့အနိစ္စမက္ခသွားဖြစ်ဒီလို ယောဂဝေဒနာရောက်ပြီးသေပြန်တော့လေကိုသေးတာကိုသိရလားသိပါဘူးတကယ်လို့သိမယ်ဆိုလို့ရှိရင်ဖြင့်ဒကာဓမ္မတို့ကိုလုံးကြီးသူများထမ်းခံမနေဘူးငါငါထမ်းသွားမယ်ဆိုမှာပေါ့မှန်ပါဗျာတောက်တန်သွားပြီးပို့မှာပေါ့မှန်ပါဒါဖြင့်ကိုမလဲလဲကိုမသိခဲ့ပါဘူးမသိပါဘူးကိုသေးလဲမသိပါဘူးအခုမဂ္ဂဗြဟ္မစရိယကျင့်ကျင့်လိုက်တော့မှဘယ်နဲ့ဖြစ်သွားကိုမွေးသိလိုက် နားထဲမှာကြားစိတ်ကလေးနဲ့ကခန္ဓာဘယ်နှပါလဲမှန်ပါဘူးဒါတရားဓမ္မတွေကြည့်လိုက်တော့ခန္ဓာ၅ပါးမှာတော့ပိုးရှိသေးလားရှိပါဘူးမကြတော့ဘူးဆိုတော့ဘယ်နှပါးချုပ်မှန်ပါဘူးဩဒါဖြင့်ခမရရွှေဆိုတဲ့နားထဲမှာပေါ်တဲ့ခန္ဓာ၅ပါးဆိုင်မှုဆိုရင်လည်းခမရရွှေဆွဲဆွဲမှန်ပါဘူးလူကားကဆွဲဆွဲကျင်တာဆွဲမွေးတတ်သေးတာလည်းရှိတယ်မှန်ပါဘူးဆွဲတာတော့ဆွဲကျင်ဆွဲတာပေါ့ဗျာမှန်ပါဘူးဆွဲပေမဲ့ဆိုင်းပုံနောက်ကိုခန္ဓာ၅ပါးက လိုက်ကြလားမလိုက်ပါဘူးခင်ဗျားတို့မြန်တယ်လို့မဲ့တယ်ဥဝလို့မဲ့တယ်ဥစ္စာပဲမှန်ပါပါခင်ဗျားရွှေလို့မဲ့တာပဲဒါသူမေဖေမြန်တယ်လို့မဲ့တယ်တိုင်ခန္ဓာငါးပါးနေလားမနေပါဘူးမနေပါဘူးသူကမွေးမဲ့သိမဲ့ဖြစ်မဲ့ပြက်မဲ့ဒါပြင်ပါရှိသေးတယ်မရှိပါဘူးအဲဖြစ်မဲ့ပြက်မဲ့မှတပါသူ့မှာဘာမှစွန့်ရတတ်တယ်မရှိတဲ့အတွက်သူဒီခဏခဏပဲခင်ဗျားတို့ကြားလိုက်ခန္ဓာငါးပါးပေါ်လိုက်ပြန်မှန်ပါပါကြားတဲ့အဆုံးမှာခန္ဓာငါးပါးဖြစ်ပြန်ချုပ်ပါ အဲ့ဒါလေးခင်ဗျားတို့ကမိုက်လာပြန်မှစရိယာကျင့်တယ်ခုနကကြားတာလေးဘယ်ရောက်ပါလိမ့်မလို့တို့အလေးကျင်လေးလုပ်ပါတယ်မှန်ပါဗျာတပည့်ကြအလေးကျင်လေးလုပ်လိုက်တဲ့အခါကျတော့ဩသွားပြီပြက်ပြီသေးပြီမှန်အင်းဘုရားသေးပါလိမ့်မလို့ဆိုတော့အဲခုနကခန္ဓာ၅ပါးသိတယ်မိမိခန္ဓာ၅ပါးကိုမိမိညာနဲ့မြင်လိုက်ရမှန်ပါပါမိမိခန္ဓာ၅ပါးသိတာကိုမိမိညာနဲ့မြင်လိုက်ရ ဒါဖြင့်တို့တို့ဘုမလူလားမြောက်ဘူးဗျဘုမလူလားမြောက်တဲ့တရားသစ်တွေငကိုယ်ကသူများငင်းတယ်တော့မွေးတော့ဆိုတော့အမေကပြောတာမှတ်ထားတယ်မွေးတယ်လည်းကိုမသိဘူးတချို့ကြတော့လေသေသွားတော့ဘယ်နှလားရှိပြီလို့ဆိုသူများပြောတဲ့ကြားတယ်နဲ့ဘယ်နှလားရှိပြီပြောလိုက်တယ်ကိုမွေးတာလေကိုသေးတာလေအင်းမက္ခဗိမစရိယာကျင့်မကျင့်တဲ့ပုဂ္ဂိုလ်ဟူ၍သည် မွေးတာလည်းမသိသေတာလည်းမသိနေတာလည်းမသိပါဘူးမှန်ပါပါနေတော့လေယောက်ျားဖြစ်နေမိန်းမဖြစ်နေနေတယ်လို့ပဲထင်လိုက်တယ်မှန်ပါပါအနိစ္စဒုက္ခအနတ္တဖြစ်နေနေပါပါဟောတာဖြင့်ဥပအောင်ကြီးတွားပြီဗျာအမွေးလည်းမသိဗျာအနေရောမသိပါဘူးအသေးလည်းမသိပါဘူးဒါပြန်မသိတဲ့ကလားမသိသလိုနေပြီမသိသလိုသေးတွားရှာမှန်ပါပါလူလားကိုမြောက်မှန်ပါပါဘယ်နဲ့ဆိုကြလူလားကိုမြောက်ကြောက်စရာကောင်းရင်တရားဓမ္မတို့ လူလားမမြောက်ဖဲနဲ့ခင်ဗျားတို့ကဆယ်နှစ်ကလေးလေးအင်းလူเจ้าမှမသိခင်သေးသွားလို့အင်းကန်နေရှာဒီလိုမဟုတ်သူကဒကာဓမ္မတွေဒီလိုဆိုဒီလိုဆိုတယ်ခင်ဗျားတို့ငိုချင်းဖွဲ့ပြီးငိုချင်းငိုကြတာပေါ့သဘောကျလားငိုချင်းဖွဲ့ပြီးပါငိုချင်းမလားကဲဒါဖြင့်ကိုယ်တည်းကိုသိကြပါလားသိပါပါဩဒါဖြင့်ကိုယ်တည်းကိုသိတဲ့ပုဂ္ဂိုလ်ဒီကားလိုက်ရှင်ဖြင့်ဒကာဓမ္မတို့ မက္ကဗြဟ္မစရိယအကျင့်ကျင့်တဲ့ပုဂ္ဂိုလ်များသည်ခဏခဏသေးတာကိုခဏခဏပဲသူသိတော့မှာပဲမှန်ပါဗျာသူကမှမနဲ့ဆုံးခဏခဏခဏခဏသေးတာခဏခဏသိရတော့ဩဒီဥစ္စာပြည်ဒီကားလို့ရှင်ဘာတော့လဲအောင်းမြင်နေတယ်လူပြေစရာလူစည်းစိမ်လို့ခေါ်ကြနတ်ပြေဖြစ်နေဒီခန္ဓာ၅ပါးနတ်စည်းစိမ်ခေါ်ကြမှန်ပါဗျာမြမပြေကြတယ်မြမစည်းစိမ်ခေါ်ကြမှန်ပါဗျာ ရောက်ဗျမကဗျမစရိယာကျင့်တယ်ကျင့်ပြီးသေသေးချာချာကိုယ်ဝိညာဉ်နဲ့ကြည့်လိုက်တဲ့အခါကျတော့စည်းစိမ်လားတဲ့ဒုက္ခရောက်တာကြီးတွေ့နေရတာဒုက္ခရောက်တာကြီးတွေ့နေပါဗျာဘောကြဗလားဘာတွေတွေ့ရပါလဲဒုက္ခရောက်တာကြီးတွေ့ရပါဗျာဒါဖြင့်ဒီဥစ္စာဘာသစ္စာဖွဲ့ကြဒုက္ခသစ္စာပါ အဲသိတာလေးပါခေါ်ကြဒါဖြင့်မေဃဗြဟ္မစရိယအကျင့်မှန်ပြီမှန်ပြီမှန်ပြီဥက္ကမောင်ကြီးမေဃဗြဟ္မစရိယအကျင့်မှန်သေးဘူးလားဒါဖြင့်ဒကာဓမ္မတို့အဲ့ဒီကြလာတော့မှဩအိဋ္ဌဒုက္ခသစ္စာပါလားအိဋ္ဌဆိုရလဲဖြစ်ပြီးဖြစ်တာဒုက္ခသစ္စာဆိုရလဲငွေငွေတာလည်းမကြသေတာလည်းမကြတဲ့ဒုက္ခမှန်ပါဒါဖြင့်ဒကာဓမ္မတို့ခုရထားတဲ့နာရဲ ပေါ်တဲ့ခန္ဓာ၅ပါးလျှာပေါ်ပေါ်တဲ့ခန္ဓာ၅ပါးတကူကိုယ်ပေါ်မှာပေါ်တဲ့ခန္ဓာ၅ပါးဝန်းနဲ့ပေါ်တဲ့ခန္ဓာ၅ပါးဟာဘာတွေပါလိမ့်မလို့လို့မက္ကမြမရှိရကျင့်တယ်ဥပါဒေလို့ကြည့်လိုက်တဲ့အခါကျတော့မှအော်တပည့်တယ်လို့ဒီကိုယ်လုံးဘယ်နေရာခန္ဓာ၅ပါးဖြတ်ခနဲ့ပေါ်ဒီနေရာပေါ်ဒီနေရာသေးတဲ့ဒုက္ခသစ္စာသက်သက်ပါလားဖေဟာလို့ခင်ဗျားတို့အကုန်ရှောက်နေ မှန်ပါပါဗျာမရောက်နိုင်ဘူးလားမှန်ပါပါဗျာဓမ္မကဗျမစရိယာကျင့်နေရှိမှာနော်မှန်ပါပါတခြားနဲ့ရှိလို့ရပါမရပါဘူးဩဒါဖြင့်တရားဓမ္မတို့မကဗျမစရိယာကျင့်ကျင့်လိုက်တဲ့ကျင့်လုံးလေးဟာဥက္ကမောင်ကြီးတန္တရာကိုပြတ်ထွက်မှန်ပါပါဒါဖြင့်တန္တရာပြတ်တယ်ဆိုတော့ရှင်ဗျာအမှန်ဖုတ်တန်သွားပါဗောလားတပည့်တို့ဘယ်လိုများပြတ်သွားပါလိမ့်မလို့လို့ဆိုတော့ ဒီမက်ကပြမဣရိယာကျင့်ဆိုရဲမက်က၅ပါးသမာဓိသမာသင်္ကပ္ပသမာဝါမသမာသတိသမာသမာဓိဆိုရဲမက်ကပြမဣရိယာကျင့်ကိုဥပအောင်ကမကျင့်ဘူးဆိုကြပါလို့မကျင့်ဘူးဆိုတော့ဒီတဲ့ခန္ဓာ၅ပါးဝေဒနာကဥသိမ့်ပြီမှန်ပါဘူးဝေဒနာပြည့်စရာမှန်ပါဘူးဒနာပြည့်เสียဥပါဒနာပြည့်เสียကမ္မဘောဆိုတော့ဒါကမဂ္ဂပြမစရိယကျင့်မကျင့်လိုက်တာဒါခါတည်း ဒကာဓမ္မတို့တဏှာဥပါဒံကံဆိုတဲ့အမိုက်တရားသုံးခုပေါ်လာမှန်ပါပါမေဃဓမ္မစရိယာကျင့်မဝင်လိုက်တာနဲ့အမိုက်တရားသုံးခုပေါ်လာမှန်ပါပါပေါ်လာဘူးလားပေါ်လာပါတဏှာအင်းဒီထဲမှာဘယ်လိုကြောင့်ဒါဆင်းရပါ့။အိုးခန္ဓာ၅ပါးကြီးသေသွားတာကို မကဗိမဆိုရကျင့်တယ်မကျင့်လိုက်မိတာနဲ့မကြည့်လိုက်မိတာနဲ့ဝေဒနာကဝေဒနာပစ္စယတဏှာလောက်သွားတာမှန်ပါဗျာမလောက်ဘူးတဏှာပစ္စယမှန်ပါဗျာဥပါဒနာပစ္စယမှန်ပါဗျာဩဒါဖြင့်ဒီမှာကံဒီဘဝကံကုန်ရပါစေတရားဓမ္မမှန်ပါဗျာကံကုန်တော့ကံကုန်တော့သိကြစေနော်မှန်ပါဗျာကံကုန်တော့သိကြတဲ့အခါကျတော့ဟောဒီမှာအပယ်လေးပါလာတော့မလာပဲဘူးလေပါပါပါလာတော့ပယ်လေးပါဘာဖြစ်လို့ပယ်လေးပါလာပါတဲ့မတို့ ပယ်လေးပါးဒုက္ခသစ္စာကြီးပဲဆက်ပြီးလာပါလိမ့်မလဲလို့ဥက္ကမောင်တို့မေးရင်ဥဇာရင်တို့မေးရင်မနဲ့ဖြစ်ပါနဲ့မကဗြဟ္မစရိယာအကျင့်မကျင့်ဘူးမကျင့်တဲ့အတွက်ဒကာဓမ္မတို့ပြိဿသမုပ္ပါအနာဂါအကြောင်းသုံးခုပေါ်လာပြီးအနာဂါကျိုးဒုက္ခသစ္စာကြီးဟာကိုယ်ပိုင်ရမှန်ပါပါမရဘူးလားရပါဗျာသိကြောက်เสียကောင်းပါလားတရားဓမ္မတွေအခုစိမ့်နဲ့ရွှေနဲ့တိုင်းနဲ့ဓာတ်နဲ့ကားနဲ့ အမျိုးမျိုးနေရတော့သေရော်ပြီမြဲမအောင်မလိုက်ပါနဲ့မှန်ပါဗျာသေရော်ပြီလို့မအောင်မလိုက်ပါနဲ့မက်ကပြီမရှိရမကျင့်ရသေးလို့ရှင်ဟေးယာယီဟေးမင်းပဲသွားလိမ့်မယ်မစွန်နိုင်ဘူးလားစွန်နိုင်ပါဗျာဒီကမောင်ယာယီပြနော်မှန်ပါဗျာယာယီဆိုတဲ့ဥစ္စာခင်ဗျားတို့ရေးမိပါလိမ့်မယ်ယာယီဆိုတဲ့ဥစ္စာဒီကားလို့ရှင်မနဲ့ဆောက်ထားတာဘယ်နဲ့ခေါ်ကြလဲ ယာယီတော့ယာယီဆိုတာမြတ်ကခိုင်မြဲတာပါရလားမှန်ပါဘူးဆိုကြဟိုကနေပြီးဒဇင်လေးနဲ့ဂျိတ်ကလေးနဲ့ဟိုကနေဆွဲကြဒီကနေဆွဲချမှန်ပါဘူးလေလေးလာဟိုကနေလန်သွားဒီကနေပဲ့သွားမှန်ပါဘူးအဲ့ဒီတိုင်းသာအခုနေရတာယာယီတယ်မှတ်ပါမှန်ပါဘူးမေဃဗြဟ္မစရိယာအကျင့်မကျင့်ရင်ယာယီပါဘူးသဘောကျအဲ့တော့ယာယီကိုခမည်းတော်ကဩတော်သေးရဲ့တော်သေးရဲ့လို့လုံးမနေနဲ့မှန်ပါမှန်ပါဗျာဘာအောင်ယာယီကိုကနေတော်သေးရဲ့ ဒီရာကြီးကလဲတော့မယ်မှန်ပါဗျာတဏှာဥပါဒံကံပြီးရင်ဟိုဘက်ကံကုန်ရင်ဘာဖြစ်မှထင်တော့အပယ်လေးပါဗျာအပယ်ဇာတိဇရာမရဏမလာပဲဘူးလားမှန်ပါဗျာအပယ်ဇာတိဇရာမရဏလာလို့ရှင်ဒီရာကြီးကုန်သွားပြီမှန်ပါဗျာရာကြီးကုန်သွားတဲ့အတွက်တခါတည်းတခါဓမ္မတို့ရာကြီးပြက်ပြီးတခါလားဒုက္ခကြီးလှလှတွေ့နေပါဘောလားမှန်ပါဗျာမဆုံးနိုင်ဘူးလားဆုံးနိုင်ပါဗျာအဲ့ဒါကြောင့်ခင်ဗျားတို့အိမ်ပြန်ပြီးကသွားကြတဲ့ခါကိုသားနဲ့ကိုသမီးနဲ့ကိုအိမ်နဲ့ကိုရာနဲ့ကိုတက်ကိုရွှေနဲ့ နေကြတဲ့ခါကျတော့ဩဘာတွေပါလိမ့်မတုံးလို့ကဲခတ်ကြပါဦးမှန်ပါဗျာခုကမောကဲခတ်တတ်လားမှန်ပါဗျာဘယ်လိုခတ်ယာယီယာယီပါဗျာယာယီတွေပဲဒီယာယီတွေကလည်းဒကာဓမ္မတို့မမရသေးသေးခိုင်မြဲပြီလို့သမတ္တနေတာဓမ္မလို့ဆိုနိုင်မလားဆိုနိုင်ပါဘူးမဆိုနိုင်သေးဘူးတဲ့ဒကာဓမ္မတို့သမတ္တဒီနေတာဓမ္မဆိုတော့မဖောက်မပြန်နိုင်ပဲနဲ့မြဲတာကမက်ကပြမစရိယအကျင့်ကျင့်ပါလေမှန်ပါဗျာ သဘောကျမေဃဗြဟ္မစရိယအကျင့်အထမြောက်မှသာလင်ယာယီမဟုတ်ဘူးတဲ့ခိုင်မြဲတဲ့ဖြစ်သူရောက်ပါလေမှန်ပါပါအဲ့ဒါကြောင့်ကိုဖြစ်ကလေးနဲ့ကိုတင်းတိမ်ပြီးတဲ့ကလာကိုသားနဲ့ကိုသမီးနဲ့အင်းသားသမီးကလည်းလိမ့်လိမ့်ပါပါအင်းပစ္စည်းကလည်းများများချွေရန်လေးတွေကလည်းပေါ်ပေါ်စိတ်ကြိုက်ကိုပါလေးနေရတဲ့ဥစ္စာတော်လောက်ပြီသေပြောပြီလို့များအောက်မြင်နေလိုက်ပါမှန်ပါပါဘာမှမဟုတ်ဘူးလို့ဆုံးဖြတ်ရချပါမှန်ပါပါဥပရိမေဗျာကြီးက ဒကာဓမ္မတို့တိုင်းပြည်အုပ်ချုပ်မင်းလောက်ပြီးတဲ့ကာလနေတာယာယီဖြစ်နေတော့ဖြတ်ဆိုကံလည်းကုန်နောက်ရှိဖို့လို့သွားဖြစ်မှန်ပါပါကံကုန်ပြီပါဖေးရနောက်ရှိဖို့လို့သွားအဲ့ဒါဘယ်နဲ့ကြောင့် နောက်ရှိဖို့လို့ကြအောင်ပဲဇံမျောရပါလိမ့်မလဲလို့အမေထုတ်ဖို့လိုတယ်ကဲခင်ဗျားတို့အဖြေထွက်တော့အဲမေဃဗြဟ္မာစရိယအကျင့်မကျင့်လိုက်တဲ့အတွက်မိဖုရားကြီးနဲ့နောက်ရှိဖို့လို့ဟာအတော်ဝေးတယ်ဝေးပါဘူးဝေးဝင်ဝေးညာတယ်လေသူကိုယ်တိုင်ကကျုပ်ဟာ ဥပရိမေပြကြီးပါလို့ဖော်ပြောမှန်ပါဗျာမပြောဘူးလားမှန်ပါဗျာအဲ့ဒါကြောင့်ခင်ဗျားတို့အခုနေတဲ့အရေးဟာဘာမှမဟုတ်ဘူးယာယီလို့မှတ်ပြီးမက္ကပြမစရိယအောင်မြင်မှသာဖြင့်ခိုင်မြဲတဲ့နိဗ္ဗာန်ရတော့မှန်ပါဗျာအကြောင်းခိုင်မှဥက္ကမအကျိုးခိုင်မှန်ပါဗျာအကြောင်းမက္ကပြမစရိယကဘုရားကသမတ္တနေတာဓမ္မမဖောက်မပြန်မနဲ့မြဲတယ်ကွာမှန်ပါဗျာအဲ့ဒါကြောင့်မဖောက်မပြန်နဲ့မြဲမှသာလေမဖောက်မပြန်တဲ့အကျိုးပေးကိုကိုယ်ပိုင်ရမှန်ပါ သဘောပါရပါပါဒါရင်ဘုန်းကြီးတို့တရားဓမ္မတွေအခုပြုံးနေတာဘုန်းကြီးတို့ပြန်သနာဆရာပေါ့အခုမောင်ကြီးတို့ပြုံးနေတာဘယ်နဲ့ဆိုပါဘာပြုံးနေတာတော့မေးတော့မန်းနဲ့ကလေးကြီးပြုံးမှန်ပါဗျာအင်းဟွာဟွာကောင်မကြသေးဘူးပေါ့ဗျာလေချမ်းနဲ့တွေ့လိုက်ရင်မန်းနဲ့နေပါခိုင်းပါဘလုံးတိုင်ဆိုင်ထားတာမြေထဲမှာ6လက်မ10လက်မလောက်ရှိတကယ်လေချမ်းတက်လိုက်တယ်ကဥတ္တတော်ပဲနဲ့နေပါရည်ဟိုးဗျာမှန်ပါ သဘောကျခင်ဗျားလေးဥပ္ပစေကဥပ္ပခါရကကံတွေကနောက်ကလိုက်နေတယ်အဲ့ဒီလေချမ်းနေတိုက်ဆိုင်တော့ဝုန်းနဲ့ပြုတ်တော့ပြုတ်ပါပြုတ်ပြီးကြလားဟိုနော်ကြည့်ဖို့လို့ဇတ်သွားခင်းရင်ခင်းလိုက်ပါဘုရားခွေးပြတဲ့ဇတ်ကောခင်းရင်ခင်းလိုက်ပါဘယ်နဲ့ကြောင့်ဒီဇတ်တွေကအမြန်ခင်းနိုင်ပါလိမ့်မတော့လို့ မမဲထုတ်ကြစမ်းပါဒါဖြင့်ကျွတ်တို့ဤအာကိုရကိုစားရမက္ကန်ဖောင်ကြီးဆိုတာခုမှသေချာပေါ်လာမက္ကဗြဟ္မစရိယကျင့်ကျင့်မှသာလျှင်တို့အေးရဖြင့်ပြီးတော့မှာပါလားတပညာတွေဖြင့်ဘဲချိတ်ဖို့အချိန်ရောက်ပါပေါ်လားလို့ခင်ဗျားတို့သေချာစိတ်ကူးစဉ်းစားဖို့ကောင်းဘူးတပညာလုပ်တယ်ပါလားဘေးချိတ်ဖို့ကောင်းခင်ခင်ဗျားတို့ကဘေးမချိတ်ဘူးလွယ်ထားတာကအတော်ဆိုးနေတယ်မှန်ပါပါ ဘေးချိတ်ဆိုတော့ထရံသွားချိတ်ရဟုတ်လားအခုတော့ဟိုဘက်ဒီဘက်ဟိုဘက်ကုန်းကလွယ်ဒီဘက်ကုန်းကလွယ်နဲ့ဆိုတော့ကလေးနှစ်ယောက်ပွေသလိုဖြစ်နေတာဘယ်သုံးကြလိုက်ရှိလဲသဘောပါဗလားဘေးရှိရမယ်လို့ပွေထားလို့ရှိရင်ဖြင့်အင်းသိချင်းတို့သိချင်းတို့သာမှတ်ပြီတော့မဆိုရဘူးလားဆိုရပါဗျာဒါဖြင့်ဒကာရမတို့အနာကုတဲ့အခါကျတော့ခင်ဗျားတို့နောက်မပေါ်အောင်ကုတတ်တဲ့ဆရာကိုခင်ဗျားတို့ဆေးကိုအလိုရှိသလား အဲယာယီလေးပြောက်တဲ့ဆေးကိုလူရှိသလားလို့မဲလို့ရှိရင်ဖြင့်ငွေကုန်ချင်းကုန်မစီဆရာအနာဇတ်သိမ်းတာကောင်းပါမှန်ပါဘူးမလားဘူးလားဒီမလို့ခင်ရလဲဒီကားလဲဆိုလို့ရှိရင်ဖြင့်အနာဇတ်သိမ်းတဲ့အလောက်ကဖြင့်မက္ကဗိမစရိယမှန်ပါဘူးမက္ကဗိမစရိယမှာတကယ်တော့မပေါက်ဘူးမှန်ပါဘူးခန္ဓာနာဘယ်တော့ပေါက်သေးတယ်ပေါက်ပါဘူးခန္ဓာနာဘယ်တော့မှမပေါက်တဲ့ဥစ္စာမက္ကဗိမစရိယအကျင့်ချင်းမှာ ဒီအကျင့်ကိုတော့မကျင့်ကြပါဘူးနောက်ဒုက္ခရေးပြင်ကျုပ်ကြောက်လာရည်ရဲ့အိုကြောက်နေနဲ့ခင်ဗျမလို့ကျင်တာဟုတ်တယ်ခင်ဗျပစ္စည်းဖြစ်လိမ့်မယ်ရိမ့်လိမ့်မလားအာမငယ်နဲ့ဘယ်မှာမလို့ကျင်တာဟုတ်တယ်ဘုရုပစ္စည်းဖြစ်ရမေးကြစရာလဲအဲရန်ထုစရာကျန်းခုံစရာဘုပစ္စည်းပဲသဘောကျကြအဲ့ဒါဘာကြောင့်တုံးလို့မေး အခုခင်ဗျားတို့ယနေ့တရားမှာလူလိမ္မာဖြစ်ခြင်းဖြင့်အမောင်ထဲကလာ냐ဆိုလဲအလင်းထဲကိုနေမိတဲ့တွေ့အလင်းဖြစ်တဲ့နိဗ္ဗာန်ကိုရကြမှာပဲမှန်ပါပါမေဃဗြဟ္မစရိယအကျင့်ကျင့်မှာနော်မှန်ပါပါဒီပြင်သမာဓိဋ္ဌိနဲ့တော့ဥက္ကမောင်တို့ဥပအောင်တို့ဝေးသေးတယ်မှန်ပါပါသူကသာသနာ့ဘင်းကိုမှန်ပါပါဥစ္စာရင်ပါတော့အဲ့တော့သာသနာ့ဘင်းကျုံနေတဲ့ပုဂ္ဂိုလ်ကဒီဓမ္မတွေက ဘယ်ခါမဆိုလှုပ်ရှားနေရတဲ့30ပုံကြီးမှာဘယ်ခါမဆိုခွေးတောင်အစာရှာစားနေတဲ့အလုပ်ကြီးတစ်ခုကိုမှန်ပါပါမလုံးမဖြစ်လို့လုံးနေရတယ်ဆိုတော့မလုံးမဖြစ်တာကအမှန်ရှားတဲ့အလုပ်ကမက်ကပြမစရိယာအလုပ်မှန်ပါပါသမင်းရှာစားတဲ့အလုပ်ကခင်ဗျားတို့အားလုံးသော30ပုံသားတွေအလုပ်မှန်ပါပါအဲ့ဒါတပည့်တို့ကလည်းအလုပ်တွေကရှုံလုံးလို့အဲရှုံနေရှုံနေ ရိပ်ပြီလားရှုံနေရှုံနေအဲဒါဘယ်ခါမှမအားတဲ့လူကြီးကိုရှုပ်တယ်လို့ပြောနေတယ်သဘောပါကြဒါဖြင့်ဘုန်းကြီးတွေဓမ္မတွေမကြုံဘူးကြုံထူးတဲ့အလုပ်ကိုသာလဲခင်ဗျားတို့အရမီဖမ်းရမယ်ဖမ်းရမယ်ရိုးရအလုပ်ကြီးတစ်ခုကိုမပြီးနိုင်တဲ့အလုပ်ကြီးကိုမလုပ်ပါနဲ့တော့မှန်ပါဘူးဘုခမောဘယ်လိုတမ်းမြစ်မပြီးနိုင်တဲ့အလုပ်မပြီးနိုင်တဲ့အလုပ် မပြီးနိုင်တဲ့လို့ဆိုတာခင်ဗျားတို့ချက်တဲ့ထမင်းအုပ်လေးသာကြည့်တော့မနဲ့တခါဆဲပြီးတော့ညနေကြတော့ဘာလို့ရလဲချက်ပြီးတခါဘာလို့ရလဲအဲဆေးပြီးတခါလည်းမနဲ့ကြတဲ့တခါဘာလို့ရလဲအော်ဆေးဦးဗျာဆေးအောင်ပါပဲဟုတ်ဘူးလားဘယ်တော့ပြီးမှာလဲမပြီးပါဘူးဒါရင်မပြီးနိုင်တဲ့လို့ကိုမအားလို့ ဒကာဓမ္မတွေအများရှင်ရှင်လဲလို့ရှင်မပြီးအောင်လည်းလုပ်နေသေးတယ်မအားလို့လည်းပြောသေးတယ်သူကပြီးခြင်းပုံရပါဘူးဒိဗေကဒီမရဘူးလားဒါဖြင့်ဒီလောက်ယူတဲ့ပုံကိုယ်တွေဆိုလို့ရှိရင်ဖြင့်ဥပါရင်အတော်ခရင်သွားဘူးလားမှန်ပါဗျာမင်းတို့ဘာလုပ်နေတာတော့ခင်ဗျားတို့ယောက်ျားတွေကမေးဘူးလားမေးပါဘူးဘယ်နဲ့မေးကြရွရရွရမပြီးတာလုပ်နေတယ်လို့ပြောဖို့သိကောင်းတယ်မှန်ပါဗျာ ကောင်းပြီဒါဖြင့်ဒကာဓမ္မတို့မပြီးတာကဘယ်တော့မှမပြီးတဲ့အလုပ်ဒီဒီခန္ဓာရှိနေတဲ့ကာလပတ်လို့အမြဲတမ်းစားဖြစ်နေတောင်းနေမှာပဲမှန်ပါပါဒီခန္ဓာရှိနေရင်အမြဲတမ်းတောင်းပါပါဇက်ကတောင်းလိုက်ဓမ္မစာလာပြီဟုတ်ဘူးလားမှန်ပါပါဇက်ကတောင်းလိုက်အင်းနားကလည်းအင်းစိန်လေးရွှေလေးတောင်းလိုက်အင်းတောင်းကဘယ်နှခုပါလဲ6ရောက်လောက်ပါ6ပါခင်ဗျားတို့ခန္ဓာထဲမှာမှန်ပါပါတောင်းကဘယ်နှယောက်ပါ6ပါပါ အဲ့ဒီ6ယောက်ကိုတယောက်ထဲကနေပြီးဒီကလာခင်တဲ့လူတယောက်ထဲကနေပြီး80နေရတော့ဘယ်တော့မှအားမှာမဟုတ်ပါဘူးမှန်ပါဘူးအားရမြင်သေးလားမြင်ပါဘူးတောင်းရနေတဲ့လူက6ယောက်6ပေးမဲ့လူက1ယောက်အဲလက်မလဲဘူးမှန်ပါဘူးရိပ်မိလားလက်လေရများမြင်သေးရလားအမလေးတကားတော့အတော်သိခံနိုင်လို့ခင်ဗျားတို့တော်လေးနော်သဘောကျလားအတော်ဆုံးနေလို့ဒီလေးပဲရှင်းပြပါတယ် စဉ်းစားကြည့်ပါဒကာဓမ္မတို့ပါဇက်ပေါက်ကတောင်းတယ်တဲ့တော်တော်ကြာကြာလေးရှင်ထမင်းတောင်းမြန်ပြီလက်ဖက်ရခါတောင်းမြန်ပြီအချိုးတောင်းမြန်ပြီတောင်းမလားတောင်းပါပါဇက်ပေါက်ကြီးမင်းအလုံးလုံးနေရမလားဆိုပြီးဒီကာလကျင်ကြီးဆွညင်တဲ့ပေါက်ကငှလိုက်ပို့ဦးမှန်ပါပါမင်းဟိုရခွန်ဆက်နေတယ်ငါခွန်မဆက်ဘူးငါခိုင်းတာတော့မလုပ်ဘူးလားလို့သူကမြန်မှန်လိုက်သေးတယ် ကျွန်တော်မျိုးပြီးတော့ကြရကြပြေးရမေးရဘူးလားမေးရပါဘူးအားရရလားမှန်ပါပါအဲ့ဒီကပြန်လာတဲ့ခါကျတော့ရှင်ခန္ဓာကိုယ်ကြီးအိုက်တလေးပူတလေးဆိုရတဲ့ရက်ခတ်များပူဇော်လိုက်ရသည်မှန်ပါပါအားရရလားမှန်ပါပါအဲ့ဒီရက်ခတ်လေးအေးကလေးရှိသေးတယ်တဲ့သာဝတ္တဖို့အရှာထွက်ဆိုပြီးကာလမနောဘောက်ကနေခိုင်းတယ်မှန်ပါပါဘယ်နဲ့တော့ရက်ခလေးရှာပြီးကြပြန်ကြပြေးရပြန်မှန်ပါပါ ဥက္ကမောင်ကြီးမှန်ပါပါခြေတင်ပြရတယ်နှေးတယ်နဲ့ကားနဲ့ပြေးရသေးတယ်မှန်ပါပါပြေးရဘူးလားပြေးရပါတရားလားဘယ်နှစ်ယောက်ရှိကျောင်းပါပါအဲ့ဒါတရားစားရဲ့ကိုအခွန်ဆက်နေတဲ့လူကဘယ်နှစ်ယောက်တော့သေပါလိမ့်မယ်အမောဆိုင်ပြီးသေလိမ့်မယ်စိတ်တချတကယ်တည်းအမောမဆိုင်သေးဘူးလားအဲဒီမောဆိုင်သေးလို့ရှိရင်သေခြင်းကောင်းလားသေခြင်းဆိုလားသေခြင်းပါအဲဒါပြန်မသာဖိတ်လို့ရှိရင်သေခြင်းမသာလို့ဆိုဖိတ်ကြမှန်ပါ ရင်းမိဗလားအမတမဆိုးဘူးလားအဲ့ဒါဒကာဓမ္မတွေကမရင်းမိလို့ဖော်ပြောနေခင်ဗျားတို့နှိမ့်ဆက်နေတဲ့နမြဲတမ်းတောင်းနေတဲ့သူတော်စားဟုတ်လားဘယ်ဘယ်နှစ်ယောက်ရှိ6ယောက်ရှိနော်ဘယ်လောက်ကြာတော့သူတို့တောင်းတာမရနိုင်ပါဘူးမရနိုင်ဒီဘဝလည်းမရနိုင်ပါဘူးအချိန်မှမရနိုင်ဘူးမရနိုင်တဲ့ဥစ္စာကိုမပေးဘူးသွားတော့ ဒီလိုများဆိုဘူးကြရဲ့မဆိုဘူးပါဘူးဒီပြင်ခင်ဗျားတို့အမြင်နဲ့ကြောင်းစားကြတော့ခင်ဗျားတို့ကသွားမနေ့ကပေးပြီဒီနေ့လာရမန်းသိလေလာလေလေရမန်းသိလေလာလေလေနဲ့ခင်ဗျားတို့ကတော်တော့ကိုမြန်သားကအတော်ဆိုးပလိုက်ဒီခန္ဓာကိုယ်ကြီးကြတော့မြန်သားဆိုးရလားမပြုံးမြပြီဒီကရကိုယ့်အကူမြန်နှိမ့်မြပေးနေလိုက်သေးဘယ်နေရာမြန်နာပါလိမ့်ဘယ်နေရာလေးအောက်ပါလိမ့်ဒီနေရာလေးထောက်ပြလိုက်တယ်လည်းပူဇော်ချက်ကောင်းတယ် ရိပ်မိဗလားအဲ့ဒါခင်ဗျားတို့ဒီကားလိုက်ဆင်နှိမ့်ဆက်တာကိုမသိတဲ့အတွက်ပူဇော်ကဲနေတာမှန်ပါပါတဘောကြဘာမသိလို့နှိမ့်ဆက်တာမသိတော့ဘာဖြစ်အာမလေးဖယားမဟုတ်ဘူးဗျစစ်စစ်စဉ်းစားရတယ်ဖယားမဟုတ်ဘူးရိပ်မိရလားကောင်းပြီဒါဖြင့်ဒကာဓမ္မတို့ဒါဖြင့်ဒီကျွန်စင်းကလွတ်ကင်းဖို့ရာရေးသူ့ကိုယ်သာဒီလိုပူဇော်ပတ်တာရင်းနဲ့ ဒီသံဃာ6ယောက်ကိုအလိုမပြည့်ဘင်းနဲ့နောက်ဆုံးမိတနေ့ तू ကခေါင်းနဲ့ဝင်လဲဦးမယ်မှန်ပါပါဝင်လို့လားဝင်ပါပါ तू အလိုပြည့်ရလားမပြည့်ပါဘူးမပြည့်ဘူးတဲ့မင်းမျက်လုံးပေါက်တာကုတယ်နားပေါက်တာကုတယ်ကိုယ်ပေါက်ဆိုတဲ့ဝေဒနာဓာတ်တွေကိုတော့မင်္ဂယုမဆိုင်ဘူးဆိုပြီးငါခေါင်းနဲ့ပြည့်မယ်ဆိုတော့ပြေးတာပဲမှန်ပါပါကိုယ်ပေါက်ကနေဝေဒနာနဲ့ပဲကိုနာပေါက်ပြီးသေးလိုက်မှန်ပါပါမသေးလိုက်ဘူးလားသေးပါပါနှလုံးသားဖြစ်ပြီးဒီကလားသေးပါပါအဲမနောပေါက်ကနေခေါင်းနဲ့ဝင်လိုက်မှန်ပါဒီလိုနဲ့လာရင်တသက်လုံးနဲ့ ခင်ဗျားတို့အမောဆက်အောင်လည်းပြုတ်ခဲ့ရသေးရဲ့နောက်ဆုံးမိကြတာခင်ဗျားတို့ခြေကန်ထွက်တာထွက်ဘူးလားထွက်ပါဘူးဒါလောက်မကောင်းတာကြီးများခင်ဗျားတို့ကိုတက်အောင်ပေါင်းနိုင်တာဖြင့်တကယ်ပါရမီရှင်တွေပါပါမဆွနိုင်ဘူးလို့ဆိုနိုင်ရိပ်မိကလားအမလေးတရားဓမ္မတွေမနှဲဖို့ပြောမှရိပ်မိမရှိတာဓမ္မဥပရေပါပါရိပ်မိရပါလားအဲ့ဒါရင်ဒီကရှိခင်ဗျားတို့ရံဖြစ်တတ်ပါလား ဖြစ်တတ်ပါဘယ်လိုနဲ့ယံဖြစ်ရမှာခန္ဓာကိုယ်နဲ့ယံဖြစ်ရခန္ဓာကိုယ်ကသေချာစဉ်းစားကြည့်ပါခင်ဗျားတို့ပေးလေသမျှဒုက္ခကြီးမှာနားကပေးတာရောနှာခေါင်းကပေးတာနှာခေါင်းကနှက်ထွက်လာတယ်ဆိုလို့ရှိရင်ပဲဒကာဓမ္မတို့ခင်ဗျားတို့ကလူကြည့်မကောင်းတာနဲ့ပဲတုတ်ပေးရနှာခေါင်းပေးတဲ့ဒုက္ခလည်းမနေတော့သူကဖုံးဝဲကြင်ချင်းမှရှူချင်းပါတယ်ဆိုလို့လေသေးတော့ဝယ်ရတယ်လေမနေတော့ ဗဇပောက်ကဆိုတာတော့ငွေပေါင်းဘယ်လောက်ကုန်မြအောင်မြင်နိုင်ပါဘူးဗျာစေရကြီးဆိုတဲနိုင်တယ်နော်မှန်ပါပါခင်ဗျားတို့သူ့ကမကြိုးပဲထားမလို့မတဲနိုင်ဘူးလားတဲနိုင်လားတဲနိုင်တယ်တော့ဆိုလဲစေရတဲ့သူ့ကြီးညိုလို့ပေါ့ဗျာမှန်ပါပါဒီလိုပဲကသေချာရောက်နေတာမရောက်ဘူးလားရောက်တယ်ဒါဖြင့်ငဃာရမတွေဒီပြစ်တွေမသိရင်မဲကပြမစရိယာချင်းကျင့်မြင်မှာမဟုတ်ဘူးမှန်ပါပါကျင့်မြင်ပါဘူးမြတ်ရှင်ဒီပြစ်တွေမသိရင်ဒါတွေဟာ ဒုက္ခသစ္စာဆိုပြီးကြလားဒုက္ခလည်းဟုတ်ပါတယ်သစ္စာလည်းမှန်ပါတယ်သူခင်တဲ့ပုဂ္ဂိုလ်အမြဲတမ်းနှိမ့်ဆက်ပါတယ်ဆိုတော့သိအောင်လို့ဒီလိုက်ပဲပေါ်ပြောနေမှန်ပါပါတပည့်ကြသူကဘာသစ္စာလဲဒုက္ခခန္ဓာ၅ပါးလေအဲ့ဒီဒုက္ခသစ္စာကြီးခင်ဗျားတို့ကသူ့နောက်ကနေပြီးတဏှာတဲ့သူခင်တဲ့တဏှာမှန်ပါပါသူ့ဆွဲလန်းတဲ့သူ့ကိုခြေပွေ့ပြီးဒီကလာဟိုသွားရင်ဒီသွားရင်ဆိုတဲ့ကာယကအမှန်လေခင်ဗျားတို့ကြီးညိုရတဲ့ဒီသုံးခုနဲ့မှန်ပါပါ ဘယ်လိုဥပအောင်ဒီသုံးခုပေါ်လာတာကြီးညိုလုံးပေါ်လာတာဘာပေါ်လာတာထင်လဲဖြတ်လုံးဆိုကြမလားမက္ခသမာစရိယာကျင့်ကတော့ကဲမင်းကဒုက္ခသစ္စာပဲဆိုပြီးမက္ခငါးပါးဝင်လာမလာဘူးလားကြီးညိုတာလားသူ့ကိုမင်းနဲ့ဥစားခွဲမယ်လို့ပြောတာလားဥစားခွဲတော့မယ်လို့ပြောတဲ့တရားမှသာလဲခမည်းတော်ကျွန်ဘောကလွတ်တော့မယ်မှန်ပါပါနမောရင်လွတ်เสียအချက်လဲကွမြင်သေးရဲ့မမြင်ပါဘူးဗျာဒါဖြင့်ဘုန်းကြီးတရားဓမ္မတွေ ဒီဆရာဘုန်းကြီးနဲ့လည်းတွေ့ပြန်တယ်ကိုကျိုးနေတဲ့အလုပ်တွေကြီးပဲအားကြနေကြမယ်ဆိုလို့ရှိရင်မက္ကဗိမစရိယာကျင့်ဥက္ကမမပါတော့ဘူးမပါဘူးမပါလို့ရှိရင်ဖြင့်ဒီရောင်းက6ယောက်ကိုအဖွန်ဆက်ပြီးဒီကလာနေနေရကနေပြီးဒီကလာသူကခြေနဲ့ကန်ထုတ်ပြီးဒီကလာကဲငါခေါင်းနဲ့ဝင်တော့မမင်းဆက်တာတွေကအလကားပဲဆိုပြီးဒီကလာသူခေါင်းနဲ့တော့ဝင်တော့တော့မှန်ပါဘူးတပည့်ကြကြပါဘယ်လောက်ဆိုးလို့ဆိုးပါဘူး နောက်ဘဝကြရတာခင်ဗျားတို့ကချော့ပြန်ပြီအင်းယောက်ျားလေးဖြစ်လာလဲယောက်ျားခန္ဓာကိုပူဇော်ပဒမှန်ပါဗျာမင်္ဂလိရလည်းဖြစ်လာဗျာမင်္ဂလိပူဇော်ပဒပိဋကရလည်းတစ်သလုံးကြုံခံအောင်ပဲနောက်ဆုံးမိခြေကံထောအောင်မှာပဲမှန်ပါဗျာဘယ်တော့မှကောင်းရလို့သူပေးစရာမင်းလားမင်းပါဗျာသူကဘာသစ္စာမို့ဟုတ်ဒုက္ခသစ္စာဆိုတဲ့ဥစ္စာဒုက္ခသပိလနာထော ဒုက္ခသဒုက္ခသစ္စာပိလနာထောတတ္တဝါကိုညာတယ်မဖက်မြင်နေစိတ်သူခင်လင်နေစိတ်လေတဲ့မှန်ပါဗျာဒကာဓမ္မတို့ဘယ်လိုလဲခင်လင်နေစိတ်ပါဗျာခင်လင်နေစိတ်လေဩခင်ဗျားတို့ကလည်းကိုယ့်ကိုယ်ကိုမှမခင်ဘူးခင်ဗျားတို့ကလည်းတိရစ္ဆာန်လားလို့များကိုယ့်အကူများမွေးလိုက်သေးတယ်ကိုယ့်ကိုယ်မှမခင်တယ်လူတိရစ္ဆာန် အမှခင်ဗျားတို့တယောက်တယောက်အသားယူနေကြတာသိကြဘူးလားအဲ့ဒီခင်းလေးလေးသူကတော့ဘာလုပ်လေလေခင်းလေးလေးနှိမ့်ဆက်လေးလေးဆိုတော့ကြည်သူခန္ဓာငါးပါးကတဏှာဥပါဒာကံမလိုက်ဘူးလားကဲကံလိုက်တော့ကမ္မဘဝပြည့်စရာအပေစာတိခင်းတဲ့အတွက်အပေစာတိတော့ပေးလိုက်သေးမှန်ပါဘူးဘုခင်မောင်ခင်းတဲ့အတွက်အပေစာတိပါကဲခင်းလိုက်ခင်းလိုက်ရသေးတယ်ဗျာအပေလည်းသူ့ကြောင့်ရောက်ရသေးတယ်ဆိုတော့ ဒကာဓမ္မတို့ဘယ်မှာသာရင်သူ့ပေါင်းသင်းစရာကောင်းရလားကောင်းပါဗျာရှင်းမလားရှင်းပါဗျာဒါတော့ခင်ဗျားတို့ကလည်းခလုံးမထီစူးမကြီးပါစေနဲ့လုတ်လိုက်ပြီမလားဘူးလားခလုံးမထီစူးမကြီးမနဲ့တဲ့ရာရောရှိပြီးဒီကလာပြုနိုင်ပြစီစုနိုင်ပြစီသူများလက်အောက်တော့မကြပါရစေနဲ့ဟုတ်လားကိုယ်တောင်စားကိုယ်ပဲလက်အောက်ကြပါရစေ ဒီအိဗယ်မရဘူးလားရောက်ပါလားဥပရှိမိဗလားအမလားဆုံးနေဘူးလားပေါ်ရဗလားအမလေးတရားဓမ္မတွေအဲမေဃဗြဟ္မစရိယကြင့်မှတပါခမည်းတော်ကိုဆင်းရဲတဲ့ကကဲတင်မဲ့တရားရှိသေးရဲ့မရှိပါဘူးဒါဖြင့်မေဃဗြဟ္မစရိယအကျင့်ကိုနေကုန်းချုပ်ပါမယ်ကုန်းတော့မကုန်းဘူးပေါ့ဗျာခင်ဗျားတို့ပေါ်လာတဲ့အစပရိစ္ဆသမုပ္ပါကိုမေဃဗြဟ္မစရိယနဲ့အကျင့်နဲ့ကျင့်ပါမှန်ပါဘူးကျင့်လို့ရှိရင်ဖြင့်အမနာနှိမ့်ဆက်နေတဲ့ တရောင်းစားခန္ဓာကိုယ်ကြီးမပြုတ်လည်းမနေရဘဲနဲ့ခမည်းတော်တတန်စရာလုံးကနေပြီးကလာကျွန်တော်ဖြစ်နေခိုင်းလာတာသူ့ကိုဒုက္ခသစ္စာမှန်းသိလို့မပေါင်းကျင်တဲ့တနေ့ကြားလို့ရှင်ခမည်းတော်လူချမ်းသာဖြစ်ပြီမှန်ပါပါရှင်းမလားရှင်းပါပါကဲယနေ့ဒီရင်တော်ပါအောင်မှန်ပါပါ